ဒီကနေ့1343ခုဝါဇူလာသ17ရက်1982ခုဇူလိုင်လ12ရက်နေ့ဖြစ်ပါတယ်ဗျာရန်ကုန်မြို့မဟာစီသာသနာ့ရိပ်သာအမျိုးသမီးယောဂီစောင့်ရှောက်ရေးအဖွဲ့တတိယအကြိမ်နှစ်ပတ်လည်အစည်းအဝေးကိုစတင်ကျင်းပခွင့်ပြုတော်မူပါဗျာယခုအချိန်၌အမျိုးသမီးယောဂီအဖွဲ့ဝင်များနှင့်တကွအလုံးသော အပြင်းမဖိတ်ကြားသောပိဋကများ ဗုဒ္ဓသာသနာ့နှုတ်ကအဖွဲ့မှုဆောင်လူကြီးများနဲ့ဟိဒေဝီအဖွဲ့မှုဆောင်လူကြီးများပါအပြည့်အစုံရောက်ရှိနေပြီဖြစ်ပါကြောင်းယုံကြည်လေးမြတ်စွာလျှောက်ထားပါတယ်ဗျာကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးမိတ်ကြားတော်မူပြီးဩဝါဒကို နာယူရန်အတွက်အလုံးသောပိသာပေါင်းသူတော်ကောင်းတို့ယုံကြည်လေးမြတ်စွာဖြင့်လက်အုပ်ချီလျက်ရှိပါကြောင်းလျှောက်ထားပါတယ်ဗျာဆရာတော်ဘုရားကြီးဩဝါဒပေးသနာတော်ပါဗျာ အားလုံးဩကာသဖြင့်တို့ကြပါခင်ဗျာ လူကိုခံတော်မူတတ်သောအရဟံသရှိသောကိုယ်ပါသောဂုဏတော်နှင့်ပြည့်စုံတော်မူသောဘုရားယရနာသွာဂတအစရှိသော၆ပါးသောဂုဏတော်နှင့်ပြည့်စုံတော်မူသောတရားယရနာသုပတိပါဏအစရှိသောကိုယ်ပါသောဂုဏတော်နှင့်ပြည့်စုံတော်မူသောသံဃာယရနာတိဟုသောယရနာများသုံးပါးနှင့်လည်းဝဆရာသမားတို့ရိုးရိုးများလို့လည်းမိုးရရှိခိုးပူဇော်ဖူးမြော်မှန်လျော်ကြောသော တဏမကုသကစေရနာတို့ရစွမ်းအာနိဝရောကြောင့်ဒေယံအန္တရဝုဒမြတော်မှာခါခါသိင်ကင်းလွန်ခြင်းညာဝေကွာကြ၍အသက်ရှည်ခြင်းအနာကင်းခြင်းကြမ်းမာခြင်းချမ်းသာမြတ်ခြင်းစရှိသောအလိုရှိအပ်တောင်းတာသောလောကီလောကုတ္တကောင်းကျိုးချမ်းသာမင်္ဂလာပေါင်းတို့နှင့်ပြည့်စုံကြပါစေ။ တောရာတောသမ္မာသမ္ဗုဒ္ဓသာ ဗုဒ္ဓံသရဏံဂစ္ဆာမိဓမ္မံသရဏံဂစ္ဆာမိသံဃံသရဏံဂစ္ဆာမိဒုတိယံမိဗုဒ္ဓံသရဏံဂစ္ဆာမိဒုတိယံမိဓမ္မံသရဏံဂစ္ဆာမိဒုတိယံမိသံဃံသရဏံဂစ္ဆာမိဒုတိယံမိ သတိယမိဗုဒ္ဓံသရဏံဂစ္ဆာမိသတိယမိဓမ္မံသရဏံဂစ္ဆာမိသတိယမိသံဃံသရဏံဂစ္ဆာမိသရဏဂမနံပရိဘုံနံ အာနာတိဘာဒဝေရဏိသိက္ခာရံသမာရိယာမိအာဒိနာဒါနာဝေရဏိသိက္ခာရံသမာရိယာမိအာဗျမစရိယဝေရဏိသိက္ခာရံသမာရိယာမိအာဗျမစရိယဝေရဏိသိက္ခာရံသမာရိယာမိ သာဝါဒဝေရဏိသိက္ခာပရမမာရိယာမိသုရာမေရယမေဇဗမာရဒနာဝေရဏိသိက္ခာပရမမာရိယာမိဝိကာလဘောဇနာဝေရမဏိသိက္ခာပရမမာရိယာမိနိစ္စ ဟိတာဝါရိတာဝိတုကသဒနာမာလာကန္နာဝိလေပနာဒါရဏမာနနာဝိဘုဒနာဌာနာဝေရမဏိသိက္ခာပဒံသမာရိယာမိဥစ္စာသေနာမဟာသေနာဝေရမဏိသိက္ခာပဒံသမာရိယာမိ ဣဒံမေသီလံမဂ္ဂဖလာညာနာတာပိစယောဟောတုအကျွန်တော်ဤဤသီလသည်မညာဘုညာအားကျေစုပြုသောသောအပံ ဖြစ်ပါစေတည်းသီတော်နိနာဘုရားရဟန်းတရားရဟန်းသံဃာရဟန်းတို့ရဲ့သုံးပါးသားတယ်ကွာအထင်းကသမန္နာရအင်္ဂါ၈ပါးနဲ့ဒီလိုဘောဓသီလဥဘောဓသီလသာဓုဝံကတော်မိမိတို့ရည်ရင်းရှိပြီးတိုင်းမကြုံပေါပြောင်းကြကြအောင်ကောင်းမှုသာထင်းထင်းဆောက်ရှောက်ရဗမာရဏမမေသောတတိတရားဖြင့်သံပါရိထပြည်စည်းပြည်စုံအားထုတ်ကြကုန်တတိယကြိမ်မြောက် 1982ခုနှစ်1982ခုနှစ်ဇူလိုင်လ12ရက်ပမာလိုကတော့ဝါဇိုလ10ရက်တင်လုံးကျွန်းနှစ်ပါးကြီးအစည်းဝေးအဲဒီနှစ်ပါးကြီးအစည်းဝေးကိုခွန်ကြီးဟောရပေးဖို့ဆိုပြီးတော့လျှောက်ထားတောင်းပါခွန်ကြီးလည်းဒီမျိုးသမီးတွေဆောင်ရွက်ရတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ထူးခြားခြားခွန်ကြီးတွေကသိနေတာမဟုတ်ပါဘူးအခု မျိုးသမီးတွေဆောင်ရွက်လာခဲ့တဲ့နေ့၃နှစ်ရှိပြီနဲ့တွေ့တယ်တတိယအကျဉ်း၃နှစ်ရှိတော့အဲဒီဆောင်ရွက်လာခဲ့ပါလေအကြောင်းပြုပြီးတော့စာအုပ်တွေနဲ့ရေးထားတာတွေမှတ်စရာသားစရာတွေတော်တော်ကောင်းပါတယ်အဲဒီထဲမှာဆောင်ရွက်ကြပုံလေးပြည့်စုံနေတာပါပဲမိမိတို့အမျှော်မြင်ရှိသလောက်ညွှန်ကြားပြီးတော့ဒါဝန်ကြတဲ့ပုဂ္ဂိုလ်တွေကလည်းဒါဝန်ကြတဲ့အတိုင်းဆောင်ရွက်ပြီးတော့နေကြတာအစစရာရာအမှန်ကျေးဇူးများပါတယ်မျိုးသမီးယောဂီတွေအတွက် မျိုးသမီးယောဂီအဖွဲ့ကနေပြီးတော့ညွှန်ကြားပေးတာဟာအမှန်ကျေးဇူးများပါတယ်တကယ်၍ဒါမျိုးသမီးအဖွဲ့မရှိလို့ရှိရင်မျိုးသမီးတွေအတွက်စောင့်ရှောက်ရှင်ဆောင်ရခြင်းကိစ္စတွေဟာတော်တော်လိုနေမှာပါပဲအခုကအမှန်ကျေးဇူးပါပဲနေရထိုင်ရရောစားရတော့ရရောတရားအားထုတ်ရရောအမှန်ကိုအဆင်ပြေပါတယ်ဒါဘာကြောင့်လဲဆိုလို့ရှိရင်မျိုးသမီး ယောဂီအဖွဲ့ဝင်တာဝန်ဆောင်ပုဂ္ဂိုလ်တွေကသောသောကလည်းတရားထုတ်ပြီးသားပုဂ္ဂိုလ်တွေပဲတရားထုတ်တော့မိမိတို့လည်းပဲတရားဉာဏ်ဒုတရားတွေရတဲ့ဉာဏ်ရသိတဲ့ဉာဏ်သိနေလို့သောသောကလည်းဗราတရားရှိလို့အာထုတ်လာတယ်ဗราတရားချင်းယုံကြည်ပြီးတော့မြတ်စွာဘုရား၏တရားတော်ကိုပြည့်စုံရအောင်လို့ကုသိုလ်ထူရရအောင်တရားထူရရအောင်ကျင့်သုံးလာခဲ့ကြကျင့်သုံးတဲ့အတိုင်းပြည့်စုံနေကြတယ်ပြည့်စုံပြီးတော့လာတော့ တရားတရားတွေလည်းယုံကြည်မှုတွေလည်းပိုပြီးအားကောင်းလာတာပေါ့တရားတရားတွေပိုပြီးအားကောင်းတဲ့အတွက်မိမိတို့လိုပဲသူများတွေလည်းပဲမြတ်စွာဘုရားဤအဆုံးမအဆုံးမတော်အတိုင်းဝိပဿနာကျင့်ဝတ်တရားတွေကိုကောင်းကောင်းကျင့်နိုင်အောင်လို့ဆောင်ရွက်ကြတာအစဉ်ဖွဲ့ဖွဲ့စည်းပြီးကလာဆောင်ရွက်ကြအဲဖွဲ့စည်းမရှိလို့ရှင်ဆောင်ရွက်ဖွဲ့မလွယ်ဘူးဖွဲ့စည်းနေမှုဖွဲ့စည်းနေတော့ အဲသူတာဝန်နဲ့သူအသီးသီးတာဝန်လေးတွေယူယူပြီးဒီကလာဆောင်ရွက်ကြတာမှန်ကောင်းပါလေအဲဒီမှတ်တမ်းစာအုပ်ထဲမှာရှောင်းပြီးတော့ဖတ်လို့ရှိရင်မရန်ကိုကြီးညိုစရာဝန်တာစရာအမှန်ကောင်းပါလေဆိုကြတော့ကြောင့်ယခုနှစ်ကလည်းပဲနှစ်ပတ်လည်းစပြီးတော့ရှိကလိုပဲဆောင်ရွက်သွားနိုင်ကြဖို့ပါပဲအဲလူရာရှိရင်လည်းပဲလူတဲ့ဟာလေးတွေတို့တဲ့ဖြည့်ဆွဲပြီးဒီကလာဆောင်ရွက်ကြဖို့ပါပဲ ဘုန်းကြီးကတော့ဘယ်ဟာကိုဘယ်လိုဆောင်ရမယ်လို့ညွှန်ကြားဖို့ရမရှိပါဘူးမလိုပါဘူးဘုန်းကြီးကတော့မျိုးသမီးတွေကမျိုးသမီးတွေယောဂီတွေနဲ့ပတ်သက်ပြီးတကလားပြုလုပ်တဲ့ဆောင်ရွက်တဲ့လာလေးတွေကိုယ်တိုင်တွေ့ပြီးနေရတာပဲကိုယ်တိုင်တွေ့ပြီးနေရတော့အဲဒီတွေ့ပြီးတဲ့အတိုင်းညွှန်ကြားပြီးတကလားဆောင်ရွက်လာကြတာအမှန်ကြီးစုများပါတယ်အဲဒီတော့ဒီကရှိလည်းပဲမိမိတို့စွမ်းနိုင်နေမြညွှန်ကြားပြီးတော့ ညွှန်ကြားခံရတဲ့ပုဂ္ဂိုလ်တာဝန်သောတာဝန်ကျတဲ့ပုဂ္ဂိုလ်တွေကလည်းမိမိတို့တာဝန်ပြည့်စုံအောင်စွမ်းနိုင်နေရဆောင်ရွက်သွားကြဖို့ပဲဆောင်ရွက်သွားတာလည်းပဲတာဝန်တော့နည်းနည်းလေးချက်ကြမှာပါပဲလောကကြီးရတဲ့အလုပ်တွေပြည့်စုံလို့ကိုဖြစ်မှာမဟုတ်ခင်မှာဆောင်ရွက်နေရတာနဲ့အချိန်ကြီးအများကြီးကုန်မှာဒါပဲလေလို့ဒါတရားအားရှိကြတဲ့အတွက်ကြောင့်မို့မိမိတို့လောကကြီးစီးပွားရေးတွေကိုမငဲ့ပဲနဲ့ သာသနာရေးကငဲပြီးတော့ဆောင်ရွက်ကြတယ်နော်ဝန်သားစရာကောင်းပါလေဆိုပြီးတော့ကြောင့်ယခုနှစ်လည်းပဲဆက်လက်ပြီးတော့တိုးတက်တင်နေရတယ်တိုးတက်ရအောင်လို့ဆောင်ရွက်သွားကြပါပါပဲဤသို့ဆောင်ရွက်ခြင်းဖြင့်မြတ်စွာဘုရားသာသနာတော်လည်းပဲတိုးတက်ခွေရအကြောင်းတော့ရှိပါတယ်မျိုးသမီးယောဂီတွေကသာသနာရေးလာမှာလာရောက်ပြီးအားထုတ်ကြတာများတာပဲမျိုးသမီးယောဂီတွေများများအားထုတ်နိုင်အောင် မျိုးသမီးဖွားနေပြီးဒီကလာဆောင်ရွက်နေတော့အမှန်ကောင်းပါလေအဲဒီလိုဆောင်ရွက်ခြင်းဖြင့်မိမိတို့လည်းပဲရသင့်တဲ့အကျိုးတွေဟာတိုးတက်ပြီးတော့ရပြီးတော့သွားတယ်တရားလာအပြီးအားထုတ်ကြတဲ့ယောဂီတွေမှလည်းပဲရသင့်တဲ့မြတ်သမာဓိဉာဏ်ဓုတရားတွေကိုရပြီးဒီကလာသွားနိုင်တယ်ဆိုပြီးတော့ကြောင့်မြတ်စွာဘုရားဤသာသနာတော်တိုးတက်တဲ့မြတ်တိုးတက်အောင်ဆောင်ရွက်ခြင်းအပြင် မိမိတို့လိုရှိရသောလောကီလောကုတ္တရာကောင်းကျိုးချမ်းသာမင်္ဂလာပေါင်းတို့နှင့်ပြည့်စုံကြပါစေ။